ကံကြီး54အငယ်1မှ30တာမဖွာသောအမြုံမှဝမ်းမြောက်လောတာဖွာခြင်းဝေဒနာကိုမခံသေးသော မိမကြွေးကြော်အဟစ်လောအကြောင်းမူကားစွန့်ထားသောမိမသည် လင်ရှိသော မိမထက်သာ၍များစွာသောသားတို့ကို ဖွားမြင်ပြီဟုသာရဖျားမိန်တော်မူ၏တင်ဤတဲရာကိုကျဲစီလော သင်၏နေရာမျက်နှာချက်ကိုကြက်ဦးလောနှမျောသောစိတ်မရှိနှင့်ကျိုးတို့ကိုရှည်စေဦးလောတိုင်တို့ကိုမြဲစွာစိုက်လောအကြောင်းမူကားတင်ဒီလက်ရဘက်လက်ဝဲဘက်၌တိုးပွားလိမ့်မည်တင်ဤအမျိုးအနွယ်သည်တပန်းမျိုးသားတို့ကိုအမွေခံ၍သူတို့ဤစိတ်ညံသောမြို့တို့၌နေကြလိမ့်မည်မဆိုးရိမ်နှင့်ရှက်ကြောက်ခြင်းတို့မရောက်ရမျက်နှာမပြတ်နှင့်အရှက်ခွဲခြင်းကိုမခံရ အသက်ငယ်စဉ်အခါခံရသောရှက်ကြောက်ခြင်းကို မေ့လျော့လိမ့်မည်။မုတ်ဆိုးမှဖြစ်၍ခံရသောကဲ့ရဲ့ခြင်းကို နောက်တဖန်မအောင်မေ့ရ။အကြောင်းမူကားတင့်ကိုဖန်ဆင်းသောသူသည်တင်ဤလင်ဖြစ်တော်မူ၏။နာမတော်ကားကောင်းကင်ဘူကြီးအရှင်သာဝရဘုရားသည်တင့်ကိုရွေးနှုတ်သောသူသည်ဤဒေလအမျိုး၌တန်ရှင်းသောဘုရားဖြစ်တော်မူ၏။မြေကြီးတစ်ပြင်လုံးကိုအစိုးရသောဘုရားဟု၍ ခေါ်ရကြ၏စွန့်ပြစ်၍စိတ်ညိုညင်သောမိမငယ်စဉ်တွင်မယားဖြစ်၍နောက်မှညင်းပယ်သောမိမကို တဖန်ခေါ်တကဲ့သို့တင့်ကိုငါခေါ်မည်ဟုတင်ဤဖျားသခင်မိန်တော်မူ၏တင့်ကိုခဏသာငါစွန့်သည်ဖြစ်၍များစွာသောဂုဏနှင့်တဖန်သိမ့်စီအောင်မည်ပြင်းစွာသောအမျက်ထွက်၍ခဏမျှငါမျက်နာလွှဲတော်လေသာဝရမေတ္တာနှင့် တင့်ကိုကယ်မတနာဥမည်ဟုတင့်ကိုရွေးနှုတ်သောသာရဖျားမိန်တော်မူ၏နောအေးလက်ထက်၌လွှမ်းမိုးသောရေကိုငါသည် မှတ်၍ထိုရေသည်မြေကြီးကိုနောက်တဖန်မလွှမ်းမိုးရဟုကျိန်ဆူခြင်းကိုပြုသည့်ဤသူတင့်ကိုအမျက်မထွက်မဆုံးမဟုကျိန်ဆူခြင်းကိုပြုပြီးတောင်ကြီးတို့သည် ရွေ့၍တောင်ငယ်တို့သည်လှုပ်ရှားတော်လဲငါ၏မေတ္တာသည်တင်မမရွေ့ရ ငါဤညီတက်ချင်းဗြိညင်လဲမလှုပ်ရှားရဟုတင်၌တနာချင်းဂုဏစိတ်ရှိတော်မူသောသာရဖျားမိန်တော်မူ၏အငယ်7မှ19အိုညှင်းဆဲခြင်းနှင့်မိုးတဲ့မုန်တိုင်းတိုက်ခြင်းကို ခံရ၍တက်တာမရနိုင်သောသူတင်ဤတိုက်ကိုဟင်းသပဒါတရွတ်နှင့်ငါစစ်ဆန့်မည်တိုက်မြစ်ကိုနီလာဖြင့်၎င်း ပြအိုးတို့ကိုကြောက်နေဖြင့်၎င်းတကားတို့ကိုပရမများဖြင့်၎င်းပတ်ဝန်းကျင်တစားများကိုကြောက်မြတ်အမျိုးမျိုးဖြင့်၎င်းငါပြီးစေမည်တင်ဤသားသမီးအပေါင်းတို့သည်ထာဝရဘုရားဆုံးမတွင်တင်တော်မူသောသူဖြစ်၍များစွာသောစည်းစိမ်ချမ်းသာနှင့် ပြည့်စုံကြလိမ့်မည်တင်သည်ဖြောင့်မတ်ခြင်းတရားအဖျင်တည်လိမ့်မည်ညှင်းဆဲခြင်းနှင့် ဝေးသည်ဖြစ်၍မကြောက်ရ ထိတ်လန့်ခြင်းသည်လည်းဝေး၍တင့်အနီးသို့မရောက်ရငါဤအခွင့်မရှိဘဲတင့်တစ်ဖက်၌အဘယ်သူမျှနေရာမကြရနေရာကြဘူးသောသူတို့သည်တင့်ဘက်သို့ဝင်စားကြလိမ့်မည်မိကိုမှုတ်၍မိမိအလုတ်ဒီဟုသောလက်နက်ကိုလှုပ်တတ်သော ပပဲကို၎င်းဖြစ်စည်းစေခြင်းငှာဖြစ်စည်းသောသူကို၎င်းငါဖန်ဆင်း၏တင့်တစ်ဖက်၌လှုပ်သောလက်နက်တစုံတစ်ခုမျှ အထမမြောက်ရတင့်ကိုတရားတွေ့သောသူမည်ဒီကအရှုံးခံရလိမ့်မည်သာဝရဖျားဤကျွန်တို့သည် ထိုတို့သော အမွေကိုခံရ၍ငါကြောင့်ဖြောက်မတ်ရာသို့ရောက်ရကြလိမ့်မည်ဟုသာဝရဖျားမိန်တော်မူ၏